ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌21ရက်3လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်မနေ့ကလည်းအလေလန်းကိုချမ်းပြီးဝဲလန်းရာလန်းကြောင်းပဲပြောခဲ့တာနော်ဟင်အဲ့ဒါကိုဘုရားရှင်သူကိုယ်တိုင်အဲ့ဒီလမ်းသုံးလမ်းကိုသွားပြီးမှဒီလမ်းတော့မသွားနဲ့ကွာ ဒီလန်းတော်သွားကွာဆိုတော့တို့ဟောထားတာဗျာဟုတ်ကလားဗျာဟင်စိတ်ကူးနဲ့ဟောတာမဟုတ်ဘူးလို့ဆိုလိုတယ်ဟင်သူကိုယ်တိုင်သွားပြီးမှဟောထားတာဟုတ်ကလားဗျာအဲ့တော့တို့ဒီအဲဝဲလန်းဆိုတာလေယောဂီတို့ကိုယ်တိုင်သိပြီးသားပါဗျာဟုတ်ကလားဟင်ဟင်စိတ်လုတ်ကိုလုံးနဲ့လိုက်ခါသားတာလေဟင်ဟိုကိုကြိုက်တာကိုအကောင်ထင်းပြီး ဟိုတဆိုင်တိုင်းလိုက်ခါစားတာပြောတာတဲ့အဲရာလန်းကြတော့ကြိုက်တော့ကြိုက်တယ်ကြိုက်တာလေးကိုအကောင်းနဲ့ထင်ပါတယ်သို့တော့ပေပြီးမှိတ်ပြီးချုပ်ပြီးတော့ပေတာတဲ့ဟဲ့ဟုတ်ကလားဗျာဟင်ဟင်သူတို့နှစ်ခုဒီလိုတော့တွားပွဲနေမယ်လေဟင်တခါအဲ့ဒီနှစ်ခုကွဲတာနှစ်ခုလုံးရဲ့အကြောင်းအရာကိုကြည့်ရင်နှစ်ခုလုံးဟာပညာပေါ်မှာပဲမီးတင်ပြီး သွားနေကြတဲ့လမ်းထင်တယ်ဟဲ့ဟင်ဟုတ်ကလားဗျာဟိုလက်ဝဲကရောပညာပေါ်ပဲမိတင်သွားတာထင်တယ်လက်ရာကလည်းပညာပေါ်ကိုပေချုပ်ပြီးတော့ပဲမိတင်သွားနေတာပဲဟုတ်ကလားဗျာတို့ဒီမိစမပရိပရာကြတော့ပညာကိုမြုပ်ပြီးပရမတ်ကိုပေါ်ထုတ်ပြီးသွားမှာထင်တယ်ဟဲ့ဟင်တို့ယောဂီတို့ရှုနေတာလေးကိုပြန်အာယုံပြုကြည့်ပါဟိုနှာသီးဝါးနဲ့လေနဲ့တိုက်တာလေးပေါ်ရာ နိဝင်တော့ဝင်လေလို့မှတ်ချက်ကလေးချလိုက်တယ်ဟုတ်ကလားဗျာနိထွက်တော့ထွက်တယ်လို့မှတ်ချက်ကလေးချလိုက်တယ်တင်လားဟုတ်ကလားအဲ့လိုမှတ်ချက်ချနေတဲ့အချိန်မှာဟိုငါရောပါသလားသူကောမပါဘူးရခင်ဟင်ဟင်ဒီညာလည်းပြောရင်တော့ငါနှခေါင်းနဲ့သူ့လေပေါ့လေဟင်ဘယ်ဘက်မှပါဘူးထင်တယ်ဟင်ဒီလက်ရှိပညာလည်းသူမျိုးကြီးသားပြစ်မှာထင်တယ် ဟုတ်ကလားပြီးတော့ဒီဝင်နေလို့မှတ်နေတဲ့အချိန်မှာတို့အဟောင်းပညာတွေရောတွင်းတာသေးလားဗျာဟိုအတိပညာတော့ဟောလိုက်ပြေးတာသေးလားဗျာဒီလိုဆိုရင်ဒီဝင်ပညာထွက်ပညာတင်မဟုတ်ဘူးတခြားပညာတွေလည်းဒီတတိကမြုပ်ထားတာချင်းဗျာဟောပညာလည်းမြုပ်ပြီးသားဖြစ်ဘူးလားဗျာအဲဒါကတတိတာပါလေဟင်အဲ့တော့ဒီဘက်ကဝင်တယ်အဲမှတ်လိုက်လို့ရှိရင် ဟိုအောက်မေ့ပြီးဟိုတိနေတဲ့အတီလေးကဘယ်လိုသိလိုက်သလဲအေးဒီဟုတ်ကလားဗျာဟင် ဟုတ်ကလားဗျာအေးဟိုထွက်တယ်လို့ဟိုတတိယာတို့ပညာကလေးကိုမြုပ်နေတဲ့အချိန်မှာအတီလေးကဘယ်လိုသိပေးသလဲငွေတယ်လို့သိကြဟုတ်ကလားဗျာနောက်တော့အေးယုံငွေယုံနဲ့ဟုတ်သေးလားဘယ်လိုဖြစ်သွားလဲအေးလှုပ်လှုပ်ငွေလှုပ်လှုပ် ဟုတ်ကလားလားဒီလေသိရင်ဒီမှတ်တဲ့ဘက်ကဟိုပညာကိုမြုပ်ပြစ်တယ်လို့သိတဲ့ဘက်ကပရမတ်ကိုဖော်ထုတ်ပြနေတာမဟုတ်ဘူးလားဟုတ်ကလားဗျအဲလှုပ်လှုပ်ဆိုတာနဲ့ဖြစ်ပြအတူတူပဲမဟုတ်ဘူးလားဟင်ဟုတ်ကလားဗျပြီးတော့တခါတို့ AB နွေ AB A ပြောင်းလဲတာလည်းဖြစ်ပြပဲမဟုတ်ဘူးလားဟုတ်ကလားဟင်ဖြစ်ပြမှုကြောင့်ပြောင်းလဲနေတာမဟုတ်ဘူးလားအေးဟောအဲ့တော့တို့ဒီအလေလားမှာ ပညာကိုမြုပ်ပရမတ်ကိုဖော်ထုတ်နေတယ်ပညာပညာတိုင်းဟုတ်ဘူးတင်လေဟင်ပညာပညာတိုင်းမသုံးဘူးဟုတ်ကလားဗျာဟင်အဲ့တော့တို့ဒီလမ်းကိုလိုက်နေတဲ့ယောဂီများမှာစိတ်လွတ်ကိုလွတ်လုပ်ဖို့လိုသေးလားဗျာဒီတိုင်းနဲ့စိတ်ချုပ်ကိုချုပ်ခေါ်လုပ်ဖို့လိုသေးလားဗျာလွတ်ပါဘူးဗျာဟင်တို့ကအလုတ္တမမမဟုတ်ပဲအကြည့်သမားထင်တယ်ဟင်တတိယကိုကြည်တယ်ရှုတယ်မှတ်တယ် ဒါဝတတိယစကားတွေပဲထင်တယ်ဟိဟုတ်ကလားလောက်ယူတာမှမဟုတ်တာကြည့်ယူတာဟုတ်ကလားသမင်းသားကလည်းမဟုတ်ဘူးပွဲကြည့်တော့ဟင်ပွဲကြည့်တာပဲနဲ့တော့ဟိုကြည့်ပြီးတော့အရာသာခံတာထင်တယ်ဟိသမင်းလိုတခါတည်းဟိုယူပြီးဟိုနေပြီးအဲခွန်ပြီးဝါပြီးဒီလိုလောက်ယူတာမဟုတ်ဘူးဟုတ်ကလားဗျတန်လေးသဘောပေါက်ရင်ယောဂီတို့ခေါင်းအေးအေးလေးနဲ့လှုပ်ကြည့်စမ်းပါဟုတ်ကလားဟင်ဟိုတို့နေဒီမှာလာလေ ဟင်ဝဲမလိုက်ကြမလိုက်ကလက်ကျယူရင်မရနိုင်ဘူးလားရနိုင်ပါဗျာဟုတ်ကလားဟိုတို့တနည်းပါတော့ဟိုပါဏိတာတာမဏိလေးနဲ့ပြောခဲ့ပြီထင်တယ်ဟင်ဘယ်ရာမျိုးမဆိုဟုတ်ကလားဟင်ပြုကြည့်ရင်ရနိုင်တာပဲဟုတ်ကလားဗျာအဲ့တော့တို့ဒါလေးကခေါင်းအေးအေးစိတ်ထိုင်ကြကြဟုတ်ကလားအဲပွေလည်းပဲတို့ဟိုလင်ဆုံးငါသတာဆုံးငါသမယာဆုံးငါသကြည့်လို့ရပါလား ရပါဘူးဗျာဟင်ဟုတ်ကလားဗျာရဘယ်လိုမရဘူးလားစိတ်ပြင်းလည်းကြောက်မှန်သွားဘူးလားဟင်အစိတ်ပြင်းလည်းကြောက်တော့မသွားဘူးခင်ဗျားတို့ဟင်ဟင်အဲသွားတော့ဟောဟိုမြင်တော့မြင်ပါပဲဗျာအရာသာရှိပါမလားရှိပါဘူးဗျာအေးအဲ့ဒီတိုင်းပဲတို့ဒီအာထုတ်တဲ့ယောဂီမှာလဲခေါင်းမအေးစိတ်တိုင်းမကြလို့တော့ခင်ဗျားတို့ရတာတွေ့မှာလဲဟုတ်ဘူးဗျာဟင် တွေ့လားဘူးအာတွေ့ပြီများပြောမှလားလို့နားအာကိုတကြီးနဲ့နားထောင်ကြရဗျာတွေ့သေးဘူးတဲ့ဟုတ်ကလားဟင်ဟင်ဘာဖြစ်လို့တော့ဒါပြခင်ဗျားတို့ဂုံးမိတ်အောင်ဘယ်သူကမှလာလုံနေတော့စိတ်ထမ်းကြောင်ဘယ်သူကလုံတော့ဟောဗျာကိုဒီခါကိုလုံတာဟုတ်ကလားဗျာ မင်းကိုယ်ငါ၆တက်တစ်စီတော့တတ်နိုင်ဘူးဗျဘေးက၆တက်တစ်စီဆိုတော့ဘေးရုပ်ပေးတာပေးရလေခင်ဗျားတို့ဟာဟင်ဒါကိုယ်ငါ၆တက်တစ်စီမဟုတ်ဘူးလားဟင်ဟိုတို့အတူရာနာမင်းကြီးနဲ့ဟိုတရားမင်းကြီးနဲ့စစ်တိုက်ကြဟင်နောက်ဆုံးတစ်ချီကြတော့အတူရာနာမင်းကြီးကိုတရားမင်းအုပ်စုကဖမ်းမိသွားအဲသူတော်မဘုရားမှာထားဟုတ်ကလားအဲအဲဟိုတရားနာမင်းကြီးနဲ့ ရှိတဲ့ဒါဝရိနာမှာရှိတဲ့နတ်တွေတရားဘာပေတယ်ဆိုရင်လွတ်လွတ်ကျွတ်ကျွတ်ခဲ့တယ်။ဘာမှနောက်ဖွဲ့ရှိဘူးတဲ့။ဟုတ်ကလား။ဟင်တရားနာမင်းနဲ့ဒါဝရိနာတို့မတရားဘူးငါကိုတက်တက်အနိုင်ကျင့်တာဆိုချုပ်ပြီးတုံပြီးသားလေ။ဟင်သူဟာသူကိုလေဟင်ဘယ်သူမှမတုံမချုပ်ဖိနေကိုချုပ်ပြီးတုံပြီးသားဖြစ်သွားဟင်ကြွားတဲ့ခါကျက်တွေလေဟိုဘာလို့တခင်ကကျွေးတဲ့အစာလေးနဲ့ရောလိုက်ညှောလိုက်နေတတိကျသိမှာပဲဟိုရွာတဲ့ကဝတ်တွေကသိမှာ ဒုဟာတွေပေါ့ဟုတ်ကလားဟင်ဟင်ဒါရွာတွေကကျက်တွေဝက်တွေကြတော့ဘယ်လိုခေါ်တော့အသေးကောင်းလေးဒုဟာတွေပေါ့ဟာဟုတ်ကလားယောဂီတွေမဟုတ်ဘူးလားအသေးကောင်းလေးဘယ်လိုဘယ်လိုဟောမအားအသေးကောင်းမကိုမသာလောင်းနေတော့ဟုတ်ကလားဗျာဘယ်တော့ตาလောင်းဖြစ်မှာတော့ ပါလောင်းဖြစ်သေးဘူးလားဟင်အဲအဲ့တော့ဟိုတို့ရဟန်းတွေ့တဲ့ကာလကျတော့မေ့ထင်တယ်ဒါဘာတုံးလို့မေ့တယ်အဲဒါကအရှင်မင်းကြီးကာမအာယုံကိုပယ်တတ်ပြီးတော့အဲ့ဒီလိုအိုမာနာမာပေမာကြောက်လို့ဟုတ်ကလားဗျဒီလိုဒီလိုဟင်ဟိုယဟန်ဘဝနဲ့ကြင်ပါတယ်ဆိုတော့အဲ့ဒီမှာတော့သူအမှန်မြင်စွာလေးစိတ်ဓာတ်ညာပေါ်လိမ့်မယ်ထင်တယ်ငါဒီဒီလေးလုံးမသာ လောကကဖတ်တော်မယ်ဆိုသူအမှန်နဲ့အဲ့ဒီကစတာလေဟုတ်ကလားအဲ့တော့ဒီကအဲစဖို့ရာအတွက်ကိုသူအတွင်းဒေါကမထွက်နိုင်ရင်အပြင်ဒေါအရင်ထွက်ရတယ်မြတ်ဟင်ဟင်သူသိဉာဏ်ပါချင်းကတာလေဟင်ဒေါတောင်သွားတာဒါအပြင်ဒေါထင်တယ်ဟိအတွင်းဒေါကတော့ကာမအာယုန်တွေကထွက်ရမှာထင်တယ်ကိုယ်စိတ်ထဲကထွက်ရမယ်ကိုယ်ဒေါတွေကသွားပြီးတော့ထွက်လို့အတွင်းဒေါကမရဘူးဟင် ကိုယ်စိတ်ထဲကအမိကိုဖြေရမှာထင်မလားဟင်အဲ့ဒီဒေါတောင်ထွက်ပြီးဖိတ်မြင်တဲ့နေရာဟင်တို့ဘာတော့ဟိုဥပလုံအလောင်းပြောတယ်လို့ပေါ့ဟိုသူကဟိုတို့တီမီမီတော့ဖက်ခါနေတယ်ဟဲ့ဟင်ဟိုလက်ကောက်နှစ်ခုဝတ်ထားတယ်လေအဲ့ဒါကိုတစ်ဖက်တစ်ဝင်းတွေဝတ်ထားအဲ့တော့ဘာလို့ဟိုဟိုနှစ်ကွင်းဒီဘက်ကိုမဝတ်လဲလို့မေးတယ်နှစ်ကွင်းဝတ်တော့တိုက်ခိုက်မှာသို့လို့တဲ့ဒါမှတစ်ကွင်းစီထား ဟုတ်ကလားဟင်ဟင်နာနကွင်းဘူးယူရင်ဘယ်လိုတဲတော့တိုက်ခိုက်မှာဆိုလို့တဲ့ဟုတ်လားဒါမှမဟုတ်တကွင်းတွေကိုထားဟင်ဟင်ဟင်ဟိုသူဟာတယ်နဲ့ဟဲ့ဟင်ဇနကတယ်နဲ့အဲဇနကတော့ထွက်ခါမိလေအေးအဲ့ဒီတိုင်းပေါ့ဗျာတခါတော့ထွဲအမှန်ဒီလိုမြင်ရင်အမှန်မြင်တဲ့နေရာသူချင်းကသွားပဲတယ်လေဟုတ်ကလားဟင် သူကိုယ်တော်တိုင်လည်းဒီကားစကျင့်တဲ့အတွက်ယောဂီတို့ကိုလည်းတမာဒိဋ္ဌိကသာဟောပါတယ်ဟုတ်ကလားဗျာဒါသင်္တတမာဒိဋ္ဌိရဲ့ထင်တယ်တဘာနဲ့ပြီးပြီးတယ်ကိုယ်တိုင်တမာဒိဋ္ဌိဖြစ်ပလားဝိပဿနာတမာဒိဋ္ဌိဖြစ်ပလားမဲ့တမာဒိဋ္ဌိဖြစ်ပလားမဖြစ်သေးဘူးဟုတ်ကလားဗျာဒါတွေးခေါ်နဲ့ယုံကြည်ချက်နဲ့ကြွားတာလို့ရှိပြီးထင်တယ်ဟဲ့ဟုတ်ကလားဗျာဟင်ဒီကနေပြီးမှတော်ရောက်မှတို့သင်္ဃဝတ္တထင်တယ်ဟဲ့ ဒါပြီးပြီလားဟဲ့ဒါပြီးဥရဝေလာတော့ကြတော့တမာတိထင်တယ်ဟဲ့သူအဲ့လိုလုပ်သွားတာဟုတ်ကလားဟဲ့ဒါမို့ဘုရားရှင်ဒီဒေသနာသင်ကြတော့သူကိုယ်တိုင်ဒီလိုတွေ့ကြတဲ့အတွက်ဒီတိုင်းမခေါ်ပါဟုတ်ကလားဗျာမှန်ပါဗျာဒီတရားတို့ဟိုကုသိုလ်ရဖို့ရာတော့ခေါ်မှာပေါ့လေဟုတ်ကလားဟဲ့ဒီကုသိုလ်ဖြစ်လောက်လုပ်တဲ့ဟိုတို့မက်ကင်လာကြလို့ရှိရင်တော့ဖြင့် သူ့ကိုကြောင်သွားကြဟင်ပထမသီလယူရမှာတယ်ဟဲ့ဟုတ်ကလားဒီဒါပြီးတမာတိထူတော်အောင်ပတိစိတ်ထားတို့ဘာလို့ရှိမှာပေါ့ဗျာဟုတ်ကလားဗျာဟင်ဒါပြီးပတိနဲ့ဖြစ်ပေါ်လာတဲ့ဟိုသူဖြစ်ပြလောက်တော့ရှိကောင်းရှိမှာပေါ့ဗျာဟုတ်ကလားတို့ပညာတင်ဟိုမက်ကြီးရှိပါသွားရင်တော့သီလကသာတာဖို့ဟိဟုတ်ကလားတို့ဒီမှာလာတော့ဟောနတ်တလူမှာငါးရင်းညာသာတော့သီလကသာရတာတယ်ဟဲ့ဟုတ်ကလား ဒါပြီးမှတမာတိထူထောင်ရတာထင်လေဒါပြီးမှပညာတက်ရမှာထင်လေဟုတ်ကလားဗျာတို့တိတ်ခါစဉ်တကြဖို့ဆိုတော့ဟင်တို့တမာတိကစားရမှာထင်ဗျာဟုတ်ကလားမက်ကင်ကိုအဲ့လိုသူ့ဒေသနာစဉ်မှာသုံးမျိုး꿰ပါတယ်ဟုတ်ကလားဗျာအဲ့တော့သုံးမျိုးထဲမှာတို့ဟိုဖရာရှင်ရဲ့ဒေသနာစဉ်အတိုင်းပဲတို့ပြောကြပါဘူးဟုတ်ကလားဗျာအဲ့ဒီဒေသနာစဉ်ပြောရင်းနဲ့ တို့ဒီတိခါစဉ်လည်းပါသွားပါလိမ့်မယ်ဟုတ်ကလားဗျာအဲ့တော့တို့ဒီပညာမဲ့ကင်မှာဟော အမှန်သိုံနဲ့ရပါလားဟင်ပြီးပြီးရင်ပြီးတဲ့အတိုင်းဒီညမှာအနိကလို့အောင်ပါထင်တယ်ဟုတ်ကလားအဲ့တော့ပညာမဲ့ကင်ပြီးအမှန်သိုံနဲ့ရသေးဘူးထင်တယ်မရသေးပါဘူးဟင်အဲပြီးတဲ့တိုင်းအဲ့ဒီနေရာကိုအတိကပ်ပြီးလောက်အောင်မယ်ဟုတ်ကလားဗျာအဲ့တော့ပညာမဲ့ကင်ကြီးနှစ်ခုပေါင်းမှ ပြည့်စုံတယ်ဟုတ်ကလားဟဲ့အမှန်သိရင်မြေရင်လေးနဲ့ရပါမလားမရနိုင်ဘူးဟုတ်ကလားဒုစာရဲပြောလို့ကတော့ပါတော့ဗျာဟိုပရမတလုံးနဲ့ဥပမာနိုင်ပါတယ်ဟိုတမ္မာဒိဋ္ဌိကမျက်လုံးနဲ့တူတဲ့တမ္မာသင်္ကပ္ပကလက်နဲ့တူတဲ့ဟုတ်ကလားဟင်မျက်လုံးကကြည့်ရရင်ပရမတော့မြင်လိမ့်မယ်ထင်တယ်တို့တော့အဝေးမြင်မဖြစ်နိုင်နဲ့ထင်တယ်အနည်းမြင်ဖြစ်နိုင်မှာမလားမဖြစ်နိုင်ဘူး ဟုတ်ကလားဗျအဝေးမြင်တော့ပဲမြင်နေတယ်အဲ့တော့သူ့ရဲ့ဟိုဗရမ ्या မှာအပြည့်အနာသာရှိမရှိတေချာသိနိုင်ပါမလားဟင်ပြီးတော့အရေးဘလောက်ရှိတယ်ဘယ်နှမှာဘယ်လိုလေးဆိုတာအသိစိတ်မြင်နိုင်ပါမလားအဲ့ခါကျတော့တို့ဘာလို့ရမတုံးဟင်လက်နဲ့ယူပြီးမျက်လုံးသားကိုကပ်ကြည့်ပြရမှာတယ်လေအဲ့လက်သားပြီးတော့ဒီကပ်ပေးရင်မဟုတ်ဘူးလှဲ့လည်းပြပေးတယ်နဲ့ဒါမှသူ့အသေးစိတ်သိရမှာပေါ့ဟုတ်ကလား အဲ့တော့တို့ဒီပင်ပင်ကပ္ပပါမအနည်းနေနေမှာထင်ဗျာဟင်ဟင်ဟိုနာမဒိဋ္ဌိကြီးတယ်ဆိုရင်တော့အဝေးမြင်နေနေမှာဗျာဟုတ်ကလားဗျာအဲ့တော့အနည်းနေနေလို့ရှိရင်တမပင်ကပ္ပပါမလာမှာဟုတ်ကလားဗျာတို့ဒီမှာကြတော့ဘာတော့အတိကအာလေးပြောတာထင်ဟဲ့ဟင်တမာဟိုတမာတိကပညာဒို့မဟုတ်ရင်တမထကဝိပဿနာကူးမဲ့ပုဂ္ဂိုလ်ကိုဆရာမြတ်တို့ကသူတို့ ဟိုလက်ကင်သူတို့သွားတဲ့လက်ကင်ဘူတိုင်းယောဂီတွေကိုနှိုးတော်လေနှိုးတော်ထားရှိပါဟုတ်ကလားဗျာဟင်တို့ဝရိယဘူနဲ့ဟိုသွားတဲ့ဆရာညာကြတော့ယောဂီဝရိယတိုးလိုက်တော့ဒီလိုပြောမှတယ်ဟင်ဒီဘက်ကတမာရီရှိလာရင်ဒီဘက်ကဝရိယတိုးရတော့မှတယ်လေဟိုထဘိုးတိုင်းညီမှာဟုတ်ဗျဟုတ်ကလားဟင်အဲ့တော့ဝရိယတိုးလိုက်လို့ရှိရင်ဟောဒီအမြင်လေးမှာဟင်အတိကအားလေးတိုးမသွားနိုင်ဘူးလားသင်္ကပ္ပ မကတ်နိုင်ဘူးလားကတ်နိုင်ပါပဲဟုတ်ကလားဗျာတို့တတိဘူနဲ့သွားတဲ့ဆရာမြတ်တွေကြတော့ယောဂီစူးစိုက်အားသုံးဟင်တို့ပထမမှတ်တာတော့စူးစိုက်အားထင်တယ်ဟိစူးစိုက်အားကတော့ဟိုစိတ်ကလေးငြိမ်သက်ရုံနဲ့ထင်တယ်အဲ့တော့အဝေးမြင်လောက်ထင်နေမှာပေါ့ကိုအနည်းငယ်မြင်လို့ရှင်စူးစိုက်အားသုံးရမှာထင်မလားအဲ့တော့စူးစိုက်အားသုံးရင်ဟောဒီသင်္ကပ္ပအားလေးအနာကလာမှာမဟုတ်ဘူးလားဒါအတွက်ပါပဲဟုတ်ကလားလား ဟိုပညာဘိုးဥဆောင်ပြီးသွားတဲ့တို့ဆရာများများကြတော့ယောဂီဒီနေရာအတိမလွတ်သေးတဲ့တော့တတိတဲ့တိတတိတဲ့တိအောင်ကြည့်ဒီလိုထင်တယ်ဟဲ့ဟုတ်ကလားဗျာအဲ့တော့ဒီအတိကအားလေးသုံးလို့ရှိရင်ဟောသင်္ကပ္ပအားလေးဒီအမှန်မြင်တာကတ်လာမှာမဟုတ်ဘူးလားကတ်လာပါဗျာအဲ့တော့သူတို့နှစ်ခုပေါင်းမှတို့ခန္ဓာဖြစ်စဉ်ကြီးအသေးစိတ်အနိကဟုတ်ကလားဗျာထင်နေကြကြမြင်ရမှာမဟုတ်ဘူးလားအဲ့တော့ပညာမဲ့ခင်မှာသူတို့နှစ်ခု ဟိုပေါင်းမှရမှာတယ်နဲ့ပေါင်းမှရတခုတည်းနဲ့ရဖို့တယ်နဲ့ဟုတ်ကလားဗျာတို့ဟိုဒါပြီးတော့သီလမဲ့ခင်တယ်နဲ့ဟိဟင်တမ္မာဝါစာတမ္မာကမ္မန္တတမ္မာအာသိဝဒါပြောတာတယ်နဲ့ဟိအဲ့တော့တမ္မာဝါစာဆိုတာတို့ဒီမှာတော့ဟောပေါ့ဗျာဟိုဝတိဒုက္ခတိုက်၄ပါးကိုမပြောဘယ်ကျင့်လာတိပိလင်းတမ္မာဝါစာလေးဟုတ်ကလား तू ကဝတိဒုက္ခတိုက်၄ပါးကိုရှောင်တာမဟုတ်လားမူတာဝါဒဟင် ဟိုအမှားကိုအမှန်ဖြစ်အောင်အမှန်ကိုအမှားဖြစ်အောင်ပြောတာမုဒ္ဒဝါဒထင်တယ်ဟိပိတုနာဝါသာတယောက်နဲ့တယောက်ဂုံးတိုက်တာကဒုံးကြိုက်လို့တာထင်တယ်ဟိဖရုဒဝါသာဆိုတာဖေးတိုက်ထွာတာထင်တယ်ဟိအဲတန်ဖပလပဆိုတာအယီမရအဖမရစကားတွေပြောတာထင်တယ်ဟိတို့ယောဂီတွေတော့လွတ်လောက်ပါတယ်ဟင်အယီမရအဖမရပါတော့ဘူးမပြောဘူးလို့လားဟင်ဟင်အာမပြောဘူးပါ ဟင်မပြောကြဘူးမဟုတ်ဘူးလားဟင်ဟင်ဘယ်လိုတိတ်တော်နေတော့မှာဟင်ဟင်ည9နာရီနားဆိုရင်တခါတည်းရုပ်ကိုထွက်ပြောခြင်းစိတ်ပေါက်9နာရီယောဂီတို့ဆောင်ပြန်လာရင်ဟင်ပစက်ကိုရားလာတယ်ငါဘာထွက်ပြောအောင်မှာပါကျုပ်ကလည်းစကားပြောပဲစားနာမယ်ဟင်ဟင်အဲ့တော့ခင်ဗျားတို့ဟိုမုဒ္ဒဝါဒလည်းလွတ်နိုင်ကြအောင်ရှိ ဟုတ်ပြီပုနာဝါစာဆိုတော့ကဒုံးကတိုက်လည်းလွတ်နိုင်ကြအကြောင်းရှိဟုတ်ကလားဖရုဒဝါစာဆိုတဲ့ဆေးတိုက်တော်မူတော့ပါရပါရလွတ်ဟုတ်ကလားဒီမှာဆဲတရားမရှိပဲနဲ့ဟုတ်ကလားဗျာတန်ဖန်ပလပဆိုတဲ့အရေးမရဖတ်မရတော့လွတ်ပါတယ်ခင်ဗျားတို့ဟင်လွတ်ကြတယ်မဟုတ်ဘူးလားဟုတ်ကလားဗျာဟင်ဟင်ဟင် အဲ့တော့ဝေတိဒုသလိုက်ကဒီ၄ပါးအုပ်စုလုံးမရပါဟိုမူတဝါဒတစ်ခုတည်းနဲ့တော့ရနိုင်ဘူးပြောတာထင်တယ်ဟဲ့ဒီဒုနာဝါဒတစ်ခုတည်းရနိုင်ဘူးထင်တယ်ဟုတ်ကလားနှုတ်လုံမှုဒီ၄ခုရှိရမယ်လို့ဆိုလို့တဲ့ဟုတ်ကလားဗျာအဲ့တော့နှုတ်တော့လုံမာပြီဗျာဟုတ်ကလားဟင်ဟိုခြိကားလက်ကားဆိုရင်ဟောဟင်ကိုချင်းဒီလာပြည့်စုံနိုင်မှာမလားအဲ့တော့ဟိုကိုချင်းဒီလာဖြစ်တဲ့ခြိကားလက်ကားဖြစ်နေနိုင်မယ် တို့တမကမန္တဆိုတာဟိုဘာနာတိပါဒအဒိနာဒါနကာမေတုဒီသုံးခုရှောင်တာထင်လေကာယဒုဒရိုက်သုံးခုလေဟုတ်ကလားဟိအဲ့ဒါမှတို့လွတ်မှာအဲ့တော့ကာယဒုဒရိုက်မှာလဲဟိုတို့သူ့တမတရုံနဲ့ပြီးသားတို့ကမယူုံနဲ့ပြီးသားမပြီးနိုင်ဘူးတို့သုံးခုပေါင်းမှတမကမန္တပြီးနေတယ်ဟုတ်ကလားဗျာအဲအဲ့တော့တို့ဟိုနှုတ်ကလည်း၄ခုလုံးလုံးပါဗျာဟုတ်ကလားဗျာဟင် ကိုယ်ကလည်းသုံးခုလုံးလုံမာတရားဟုတ်ကလားဟင်ဟိုတမ္မာအာဇီဝဆိုမနောတုတ္တရိုက်သုံးပါးကိုဆောင်ရမှာလေအဘိဓါဆိုအလိုချင်လုံးအားကြီးတာဟင်ဒါပါရကလိုချင်တာလေးမရတိုင်းအိမ်ညောင်ကြီးပြတ်ဖြစ်နေတာဟင်လွတ်တော့ပါလေဟာဟာဟောဟာဟာဘယ်လိုလဲဗျာဟင်ဟင်ဟင်ဟင်အဘိဓါဆိုလိုချင်လုံးအားကြီးတာပြောတာလေး ဗျာပါရဆိုတာလိုချင်တာမရတိုင်းအားမလို့အားမရနဲ့ဖြစ်နေတာပြောတာလေဟင်မိခာဒိဋ္ဌိဆိုတာငါရအောင်ကြံသိနေတာလေဟုတ်ကလားမနောတုဒ္ဒရိုက်တုံးပါဟင်မလွတ်လို့ရှိရင်ဒီကိုချင်းဒီလားပြည့်စုံမလားဒီတိရပိခံပြည့်စုံနိုင်ဘူးဟုတ်ကလားဗျာဟင်ဟုတ်ကလားဟင်အဲ့တော့တို့မနောတုဒ္ဒရိုက်တုံးပါတော့လွတ်ပါတယ်တို့ဟာလေလွတ်ကိုလွတ်အောင်လွတ်တယ်လွတ်တယ်မဟုတ်လား ဟင်အာမလွတ်ဘူးပြောသူနဲ့လွတ်တယ်ပြောသူနဲ့ဟင်ဟင်လူကြီးများအာဟိုလူကြီးစိတ်မရှိဘူးတမားတွေအာကောဟုတ်ဘူးလေတရားလူကြီးလူတွေမတရားလူကြီးလူကြီးလူကြီးနာတော့လူကြီးနာပဲလေကျုပ်ကလူကြီးနာပြောတာကြီးဘူးဟုတ်ကလားဗျာဟင်ဟိုတရားလူကြီးနာကြတော့ကာမိခန္ဓာနဲ့သွားတာပဲလေကာမိခန္ဓာဆိုဟိုကာမဆိုလူကြီးနာမဟုတ်လားခန္ဓာကအာပါမဟုတ်ဘူးလားဟင် ဒါတရားဖြစ်တဲ့အတွက်သူကာမိခန္ဓာလို့တုံတာတာဟိုပါလေဘယ်လိုခေါ်မလို့တာတာထိုးထိုးလေးနဲ့ပုပ္ပတတ်ပြီးထားတာပါပဲဟုတ်ကလားသူလည်းလိုချင်တာပါပဲဟုတ်ကလားဟင်ဟင်ဟုတ်ကလားဟင်ဟင်ဘသူတွေဘသူတွေတော့ဘယ်လိုဘယ်လိုလျှောက်တယ်ငါမင်းတော့ဆိုရင်တဲ့လေဘယ်လိုလို့ဟင်ဗျာပါဒမရှိပါဘူးတို့ဟာတွေမရှိပါဘူးဗျာတို့ရေရောပြီဟုတ်တာဗျာဒါတော့တော့ကျင်းပါပဲ ဟင်ဟင်ပြင်းနေမဟုတ်ဘူးလားဟာဘယ်လိုယောဂီတွေတို့ဗျာဟင်ဟင်မိစ္ဆာဒိဋ္ဌိကငါဆိုတယ်ဆွဲပြောတာလေဟုတ်ကလားငါရောက်အောင်လုပ်မယ်ဆိုရင်ဘယ်လိုလုပ်ဟိမိစ္ဆာဒိဋ္ဌိကလွတ်နိုင်မှာမလားဟိဟုတ်ကလားဟိအဲ့တော့တို့ဟိုဝတိဒုစရိုက်၄ပါးကာယဒုစရိုက်၃ပါးဟုတ်ကလားဒါဒီဘလောက်ပဲလွတ်နေနေ မနောဒုပရိုက်ဆိုတဲ့ဘူမဖမ်းမိရင်သူလည်းမရနိုင်ဘူးလေဟင်သူဒီဘူတင်လေဟဲ့အဲ့တော့အဲဒီဘုံကိုလုံးဘောင်းမှတီလာကဟင်တီလာမခင်အုပ်စုအောင်မှာမဟုတ်သူ့လည်းတီလာလည်းသုံးခုပဲထားတိတဲ့ပူပူလည်းမလိုပါဘူးလူပူလည်းမလိုဘူးအပူလည်းမရှိဘူးလူလည်းမရှိဘူးတို့ဖရားလက်ထက်မှာမဟုတ်ဘူးအရင်ဖရားတွေလည်းဒါပဲဟောမှာပါနောင်ပွင့်တဲ့ဖရားလည်းဒါတပူဟောမဟောပါဘူးဟိုဒါလောက်ဆိုလုံလောက်လို့လေ ဟုတ်ကလားဗျာအဲဒါဆိုဟိုကံသုံးစုံလုံးပိတ်ပြီးထင်တယ်ဟဲ့ကာယကံရောဝစီကံရောမနောကံရောထင်တယ်ဗျာဟုတ်ကလားဒီဒီတော့ဆိုကံလုံးပါပြီဗျာဒါမို့သီလမဲ့ခင်ဒီဒီသုံးခုပေါင်းမှပြည့်စုံမှာမဟုတ်သုံးခုထားရပါဗျာဟုတ်ကလားဗျာတေတမာရိကြတော့ဝါယမတတိတမာရိထင်ဟဲ့ဟုတ်ကလားတေဒီအပြင်ကဟာကြတော့ဝါယမကစကူဗျာယောယောဂီတို့ ရှူခြင်းစိတ်ကလေးပေါ်တော့အာယုပြီးရှူလိုက်တာဝါယမလေးဟုတ်ကလားအင်းအာယုရှူမှလေလေးပါလာတာထင်တယ်ဟင်းရှိုက်လို့လို့စိတ်ကလေးပေါ်တာနဲ့ဟိုနောက်ကနေတွန့်ထုတ်တာထင်တယ်ဟိအဲအဲအဝေမှာဆွဲယူတာအပြန်ကျတော့တွန့်ထုတ်လို့တာအဲဒီလိုထင်တယ်ဟိအဲ့ဒီမှာအဲ့ဒါအပြင်ဝရိယထင်တယ်ဟိဝရိယတို့ကဟိုရှူလို့စိတ်ကလေးရှိတာနဲ့ရှူယူလိုက်တယ်ရှူယူလို့လေတန်းလေးပါလာမှဝင်တယ်တတိယမှတ်တာထင်တယ်ဟိအဲမှတ်နေတဲ့အချိန် တိစိတ်ကလေးဒီနှခေါင်းသားမှာပဲကတ်နေရတယ်ထင်တယ်ဟုတ်ကလားအဲ့တော့အဲ့ဒီမှာတော့ဝါယမတတိတမာတိဟုတ်ကလားဒီလိုဟောတယ်တို့ဒီအတွင်းဝရိယနဲ့ပြောတော့ဝင်နေလို့မမှတ်လိုက်ဘူးလားဗျအဲ့တော့ဒီဝင်နေလို့မှတ်ခံရတဲ့နှခေါင်းနဲ့လီလို့ရှိတယ်လေရှုပ်ွက်တယ်အဲ့တော့ဝင်နေလို့မှတ်တာကမှတ်စိတ်ကလေးတာဒါလေးကိုကြွားမသွားအောင်နောက်ကကြောင်းရဖိုင်အားလေးကအဲ့ဒါစိတ်ဝရိယခေါ်တယ် ပါရတော့ပေတတိကဝရိယလေဟင်သူ့ရေးကြည့်ဆုံးပဲအပြင်ဝရိယကဒီတော့မဟုတ်ဘူးအဲသူ့ရေးကြည့်ဆုံးပဲရှုခွင့်နဲ့မှသိတဲ့အောင်လုပ်ပေးရမှာတင်လေတို့မဟုတ်မှန်နဲ့မျက်ခွက်တဲ့အောင်လုပ်ပေးနေတာတင်လေဟုတ်ကလားဟင်နာပြီးဝါနဲ့လေးနဲ့တိုက်တာကမှန်တင်လေပြီးတော့တတိလေးကမျက်လုံးတင်လေမျက်ခွက်တင်လေဒါလေးနှစ်ခုကိုကြွာမသွားအောင်နောက်ကကြောင်းရဆိုင်အားလေးအဲ့ဒါကိုစေတသိကဝရိယလို့သုံးလား ဟုတ်ကလားဗျာအဲ့တော့တို့ဒီလိုလေးဝင်တယ်ဝင်တယ်လို့မှတ်လိုက်တယ်ဟုတ်ကလားမှတ်တော့မှတ်တဲ့နေရာလေးတီးမနေဘူးလားအဲ့ဒီနေမယ်ဟုတ်ကလားဗျာတီးခဲ့လို့ရှိရင်ပေါ့လေတမားလေးနဲ့တွင်ပုံပါပေါ့ဟုတ်ကလားအဲ့တော့ဒီကဝါရမလေးလည်းစိုက်ရမှာထင်တယ်အဲ့ဝါရမတော့စိုက်နေတယ်တတိမပါရင်ဟောဟုတ်ကလားအဲ့တို့ တတိတော့ရှိတယ်ဗျာဝါယမရရှိတာရောနောက်ကရောတွန်းအားမပေးရင်နော်တမာတိဖြစ်နိုင်မှုထင်တယ်ဟုတ်ကလားအဲ့တော့တို့ဝါယမကလည်းဟိုတွန်းအားလေးရောဆွဲအားလေးရောလုပ်ပေးတယ်ဗျာတတိလေးကလည်းမှပေးတယ်ဗျာမှတ်တဲ့နေရာစိတ်မဝင်စားရင်နော်ဟုတ်ကလားဟင်အဲ့တော့သူတို့ဒီတမာရီမကင်တို့မှာလည်းဒီသုံးတမာရီကလည်းသုံးခုပေါင်းမှပြည့်စုံမှထင်တယ်တခုတည်းနဲ့လည်းပြည့်စုံနိုင်ဘူး နှစ်ခုနဲ့လည်းပြည့်စုံတယ်နော်သုံးခုလုံးပေါင်းမှပြည့်စုံမှာမို့တမာရီမက်ခင်ကိုသုံးခုဖွဲ့ပေးရပါတယ်ဟုတ်ကလားဗျာဟင်သဘောပေါက်ကြပြီအဲဘုရားရှင်ဘာကြောင့်ပညာကိုနှစ်ပါးဟိုသီလကိုသုံးပါးတမာရီကိုသုံးပါးထားရတယ်ဆိုအဲ့လိုသူ့တုံးဒီနဲ့သူ့နေရာလေးနဲ့သူအင်္ဂါပြည့်စုံမှဟုတ်ကလားဒီတိခါပင်တက်မှာမို့လို့ဒီလိုလေးပဲဖြေယူပါ ဟုတ်ကလားဗျာဟင်ဟင်တဘောပါပြီအဲ့တော့တို့ဒီဟိုကျင့်စဉ်ကပြောလို့ရှိရင်တော့တမာတိရစာပြောမှတင်တယ်ဟင်ဒါဒေသနာပင်နဲ့တို့ရှင်းရတာပြောတာလေအဲကျင့်စဉ်ကြတော့တို့ဓမ္မယူနဲ့လာပြီးဘယ်ကစားတမာတိကဟုတ်ကလားဟင်ဝင်သေးဝင်တယ်လို့ဖတ်လိုက်တယ်ဟုတ်ကလားအေးဒီဝေးဒီဒီတဲ့နေရာလေးကြောင့်တိနေတာတယ် ဟုတ်ကလားဟင်ဝင်တယ်ဝင်တယ်လို့မှတ်လိုက်တယ်အဲဒီခါကျမှတ်တဲ့နေရာလေးမှာဒီတတိလေးတီးနေတာထင်တယ်ဟဲ့အဲ့ဒီတတိတီးတာဒီပင်သမာဓိသမာဓိရလို့ပြီးကြမရှိဟုတ်ကလားဗျာမှတ်တဲ့နေရာလေးကိုတတိလေးမြဲနေတာကိုဆိုလိုပြီးသဘောပေါက်လားဒီကစားရတယ်ထင်တယ်ဟင်ဟင်ဟိုဝင်နေလေးဝင်လာပြီးဝင်တယ်လို့မှတ်လိုက်ပြီးဟုတ်ကလားဟင်ဟိုတို့အတွင်းဝရိယလေးနဲ့ပြောကြဖို့ပေါ့ အဲ့ဒီရှုပ်ွက်နမပကလေးတဲ့နေတော့နောက်ကကြောင်းရဖိုက်ပေးနေတာလေးထင်တယ်ဟိအတွင်းလေးကလေဟုတ်ကလားဟိဝါရမလေးထင်တယ်ဟိအဲ့ဒီတိုင်းပတိလေးဒီရှုပ်ွက်နဲ့တဲ့နေပြီထင်တယ်ဟိဒီလိုဆိုတမာတိထင်တယ်ဟိတုံးတုံးကိုပြည့်စုံရလားကိုယ်တို့ရှုပ်ွက်တဲ့ပြည့်စုံရလားပြည့်စုံလားပြည့်စုံလိုက်တော့ဝင်တယ်ဟုတ်ကလားဗျအဲဝင်လေဝင်လာတော့ဝင်တယ်မှတ်လိုက်ပြီထင်တယ်ဟိအဲ့တော့မှတ်လိုက်တဲ့အချိန်မှာဒီမှတ်ဒါလေး ဒီရှုွက်နဲ့ကပ်နေအောင်နောက်ကကြောင်းရဆိုင်မှုပါပါလားဟိပါတဲ့အတိုင်းပတိလေးဒီနေကြလားဟိတမားရင်းနဲ့ကျင်သုံးဘူးနော်အဲ့လိုဆိုတော့ဝင်ဘယ်လိုနေကြလဲဖက်ဘယ်လိုနေကြလဲဟောအေးပြီးနွေးပြီးဒါအမှားတိလားအမှန်တိလားဟောဟင်ပညာမဲ့ဟောတမာတိမဲ့ခင်၃ပါးအလုတ်ဟင်အထမ်းမြောက်သွားရင်ပညာမဲ့ခင်ပဲလိုလိုကူးသွားတာမဟုတ်လားတမျိုးလိုရသေးသလား လုံးရအောင်မလားဟုတ်ကလားလွဲပါသေးဗျာပြောတဲ့ဘက်ကခရင်တာပါဟုတ်တယ်နော်ဟင်အမ်ဘယ်လိုဘယ်လိုအာမမဘယ်လိုပါโอ้ဗျာနေလိုက်တာဗျာဟင်ဟင်ဟင်အာအိုးအာဟုတ်ကလား ဒေါကတယောက်တည်းကမခံလို့ထားပေါ်တာထင်တာပဲဗျာဟင်ဟင်တော့မခံလို့ထားပေါ်တယ်ရွေးထင်တာပဲအဟုတ်ပါလားဗျာတကယ်လွယ်တာတဲ့ဗျာကြည့်မဟုတ်ဘူးတော့ဟင်ဟင်ဟောဗျာဟောဟိုအေဒီမေဒီလာတော့လာထင်တယ်ဒီကဟိုတမာရီနဲ့ကျသုံးပါမမမတော့တော့နေသမ်းပါသူအရေးကြီးဆုံးပဲသူအရေးကြီးဆုံးထင်တယ်ဟဲ့ဟင်တမာရီနဲ့ကျသုံးပါအရေးကြီးဆုံးပဲဟုတ်ကလားဗျာ သူ့အလုံးလုံးနေတယ်များပညာမဲ့ခင်ကနောက်ကပါနေမှာအဲ့တော့ပညာမဲ့ခင်ကလုံထာလားဟိုအကျိုးပေးလားဟိဟိဒီကတမာရီမဲ့ခင်ဒုံမာရဲ့အကျိုးပြပဲထင်တယ်ဟိဟိဒီကလုံတလောက်က AB နေပြီးအမှန်ဒီလေးပေါ်လာတယ်ထင်တယ်ဒါပြီး A လှုပ်လှုပ်ဝေလှုပ်လှုပ်ပေါ်မလာဘူးလားဟိဟဲ့ပေါ်လာမှာပဲဟုတ်ကလားဗျာအဲ့တော့တို့ဒီတမာရီမဲ့ခင်ဒုံမာဒီအရေးကြီးဆုံးပဲ ဟင်ဟိုတိခါပင်တက်မဲ့ယောဂီများအတွက်ကြတော့လေဟင်တမာရီမကင်ကဖာရလိမ့်မယ်အဲ့တော့တို့ဒီလိုဝင်တယ်ထွက်တယ်အစမကြမှနေမှာထင်တယ်ဝင်ပြီးထွက်မှာပဲထွက်ပြီးဝင်မှာပဲဟင်သူလည်းခေါက်ချိုးခေါက်ပြန်သွားနေတယ်ဒိုလည်းနာရားကနေထိုင်ပြီးတော့ခေါက်ချိုးခေါက်ပြန်မှာဟင်သူလာတာနာရားကထိုင်ပြီးမှတ်နေရမှာထင်တယ်ဟင်သူ့နောက်လျှောက်လိုက်ဖို့လိုသေးလားဟင်မလိုက်နဲ့ အတွင်းဝင်သွားလဲမလိုက်နဲ့ဟုတ်ကလားတတိပြန်သွားတယ်အပြင်ထွက်လဲမလိုက်နဲ့တတိပြန်သွားတယ်တခုဒီတော့စိတ်ဖြစ်ချင်ပါလေတမာတိလေတမာတိဆိုတဲ့ကလုံးလေးကိုမှတ်ထားတည်ကျင်တာထင်တယ်ဟဲ့ဟုတ်လားပြန်နေတာမဟုတ်ဘူးတည်ကျင်တာဟုတ်ကလားဗျနာရာလေးမှတ်လဲဒီတိုင်းပဲထင်တယ်နာရဲ body fit တည်နေရမှာတည်ကျင်တာကိုဗျဟုတ်ကလားသဘောပေါက်ပြီဟင်တည်ကျင်တာတည်ကျင်တာဒေသာလို့တော့ဘာတော့ အတ္တဓာတိပရိယောတာနေတတိယာနုကိသံတော့တမာဒိတပฏิပန်ထောတော့ဟုတ်ကလားဟင်ဟုတ်ကလားဟင်ဝင်လေနောက်ကိုတောက်လျှောက်ကြီးချက်တိုင်ထိလိုက်ပါလို့ရှိရင်တဲ့ဟုတ်ကလားဟင်တတိယာနုကိသတော့ဆိုတာတတိတောက်လျှောက်လိုက်သွားတာပြောတာထင်တယ်တမာဒိတပฏิပန်တော့ပြီးတယ်ဆိုတာလေးရဆန့်ကျင်ပဲဖြစ်သွားထွက်လေလေးနောက်ကိုတတိကတပိုင်းမမနဲ့အပြင်ကိုလိုက်သွားလို့ရှိရင်လေတဲ့ဟင်တမာဒိတပฏิပန်ထော တဏှာဒိဋ္ဌဆိုတဲ့ပြည်ရဆိုတာလေးရဲ့ပฏิပန်ထောဟင်ညာပဲဖြစ်သွားမယ်ဆန့်ကျင်ပဲဖြစ်သွားမယ်လို့ဆိုလိုသည်သဘောပေါက်တယ်နော်အဲ့တော့နာပြီးဝမှတ်တဲ့ယောဂီပြီနာပြီးဝလေးကမှတ်နေရမှာပဲထင်သဗျာဘယ်မှလိုက်ဖို့လိုသေးတော့အဲ့လိုပေါ့ဟင်လွယ်တယ်မဟုတ်ဘူးလားလွယ်လိုက်တာဗျာဟင်ဟင်ဟင်တို့ဒါလီဖေးရတဲ့လွယ်သေးတယ်နဲ့တို့မျိုးပေါ်တော့ဒါလီဖေးတွေ့ဘူးလား ဟိုယထာဘောကပစ္စည်းဟိုကားဘောတင်နေနေလားကားဘောကပစ္စည်းယထာဘောတင်နေနေလားတွေ့ဘူးလားဟင်သူကဟိုဒုံချောင်းလေးကိုဟိုဟိုယထာဘောကကားဘောချမယ်ဆိုဟိုယထာဘောမှာရှိတဲ့တို့အလုသမားကောင်းကိုအဲ့ဒီဟိုသူ့ရှိတဲ့အိတ်တရားရှိရင်အချောင်းတရားပေးထားကြတာတယ်ဟုတ်ကလားဟင်ချောင်းတရားပေးထားကြတယ်သူကဟိုယထာနဲ့ကားနဲ့ဟိုလမ်းနဲ့ကောင်ဖုန်နဲ့နေရာမှာတခါတလေညဖေးလေးပေါက်ကြားထိုးနေလိုက်ပြီ ဟုတ်ကလားဟိုကဟိုယထာဘောကအလုသမားကဟိုထမ်းလာပြီထင်လေအဲ့တော့အပေါ်မှာရှိတဲ့အလုကောင်းဆောင်ကတို့ချောင်းလေးတစ်ချောင်းပေးတာထင်အဲ့တော့ဒါဒီစင်းရကြပါကြောက်ခုချတာကြတာအဲ့မှာသူဖန်ပင်လဲယုံလေသူလိုက်ဖန်ဖို့လိုသေးလားယထာဘောဘယ်နေဘယ်နေလိုက်စစ်ဖို့လိုသေးလားကားဘောဘယ်နေရောက်သွားပြီရောက်သွားပြီလိုက်စစ်ဖို့လိုသေးလားလိုဘူးဒါလီစိတ်ကြီးလေဟင်စိတ်လိုက်တော့တောင်းပြဘူးတခါတလေကြားထုံးနေလေဒီဟုတ်ကလားဗျာ အဲ့တော့ तू ကအချောင်းတရားပေးတာတော့သူ့လက်ထဲအချောင်းတရားပြန်ရလို့ရှိရင်အဲ့တရားပုံမှုထင်တယ်ဟိုဘောကရောင်းမရောင်းမေးဦးမလားမေးရပါဘူးအေးတာလီသရေးတောင်ဒုလောက်လွယ်ဘူးထင်တယ်ဒုချောင်းကောက်အောင်ပါဟုတ်ကလားဘသူကလွယ်တော့ဟုတ်ကလားဗျာဟင်ဟာဘယ်လိုတော့များဟင်ကဲလွယ်လိုက်တာလား ဟိဒီမှာလည်းတို့နာရီယာလေးကမှတ်နေရုံပဲတင်လေအဲ့တော့မှတ်နေတော့တို့ပြောနေကြအတိုင်းဆိုရင်တော့ဟောင်းနဲ့မတွေးတာဘူးလေဒရသတာမှတ်နေမတွေးတာအောင်ကိုမှတ်နေရမှာဟုတ်ကလားအတွေးကိုနည်းနည်းမှလက်မခါဘူးဒီလိုတင်လေဟင်အပြေးခွင့်လည်းလုံးဝမပြုဘူးဟုတ်ကလားဗျပြေးခွင့်ကိုလည်းလုံးဝမပြုဘူးတွေးခွင့်ကိုလည်းလုံးဝမပြုဘူးဒီမှာဒလသမှတ်နေမှာတယ်ဟင်ဒလသမှတ်နေတာ ဟိုတွေးခွင့်နဲ့ပြေးခွင့်ကိုခွင့်မပြုခြင်းလို့ဒလသမှတ်ခိုင်းထားတာပါဟုတ်ကလားဗျာဟင်ဒီလိုဆိုရင်တို့ရှိနေတဲ့ဒုစရိုက်ကိုကျူးလွန်မဲ့ကိလေသာတွေခေါင်းငါကောခေါင်းထောင်ထနိုင်သေးသလားအတိတ်ကောမြေတောင်မြောက်ပေးနိုင်သေးသလားဒီလိုဆိုအေးပြီးနွေးပြီးဆိုတဲ့တမာရီမက်ကင်ဟောပညာမက်ကင်အမှန်မြင်လေးပေါ်နေတာနဲ့ဟိုဘက်ကဟိုသီလပိတ်ခါလိုလိုစင်ကြယ်မသွားဘူးလား ဟင်သီလသိက္ခာရတို့ထူလို့ဖို့လူသေးလားလိုပေါင်းများလိုပေါင်းများအလိုလိုနေများဟုတ်ကလားတရားကိလေသာတွေအဟောင်းနေလဲချုပ်ချုပ်လားဟင်အတိတ်တွေလည်းမလာတော့ဘူးလေအဟောင်းနေလဲချုပ်ပြီအတိတ်တွေလည်းမလာတော့ဘူးဟုတ်ကလားဗျာအဲအဲမလာတော့ဟိုကသီလသင်ကျသွားတော့မယ်ထင်တယ်ဟင်ဒုသရိုက်ကနေသူသရိုက်ကြောင်းတော့မှထင်တယ်အဲတော့ဟိုဘက်ကဟိုသီလသင်ကျလာသလားဒီကရှူဝါချက်ရ သမာဓိမကျင်သုံးပါခေါ်အလုပ်ဘူပြီးမလုပ်နိုင်ဘူးလားကိုလုပ်နိုင်တဲ့အတွက်ကိုဘက်ကပညာမကျင်ဖြစ်တဲ့တမာဒိဋ္ဌိဟာဟောပို့ပြီးတော့အမြင်မရှင်းနိုင်ဘူးလားဟုတ်ကလားအဲ့တော့အေးယူနေမကောင်းအေးလှုပ်လှုပ်ငွေလှုပ်လှုပ်ဒီပြီးသွားမှာတယ်လေအမှန်မြင်တဲ့လောက်ထိတက်သွားပြီတယ်နော်ဒီလိုဆိုရင်ပို့ပြီးတော့အဟောင်းရောအတိတ်ရောကဟောင်းလာတဲ့ဝေးတဲ့ဝေးပြီလေအတိတ်ကလည်းအဝေးကိုတို့စီမကတ်တာတော့ဘူးပြေးတယ်ပြေးပြီလေ ဟုတ်ကလားဒီလိုဆိုသီလပုံမစင်ကြယ်နိုင်ဘူးလားအဲသီလပုံစင်ကြယ်လာရင်ဒီတမာရီမခင်အုပ်စုမှာသူ့လာတောင်းချက်သူမရှိတဲ့အတွက်ပူ၍ပူ၍မလုံနိုင်ဘူးလားဟုတ်ကလားဗျာစိတ်ချလက်ချမလုံနိုင်ဘူးလားစိတ်ချလက်ချလည်းလုံနိုင်ပါဗျာခေါင်းအေးအေးနဲ့တော့မလုံနိုင်ဘူးလားအဲလုံနိုင်ပါဗျာဟင်အဲ့တော့ခေါင်းအေးအေးနဲ့ဒီလိုလုံလို့ရှိရင်ဟိုကတမာဒိဋ္ဌိဒီဘက်ကတမာရီမခင်သုံးပါအလုတ်အောင်တော့ တမ္မာတိတိဘက်မှာအေးလှုပ်လှုပ်နှွေးလှုပ်လှုပ်တင်မကဟုတ်သူလေလေးရဲ့သွားရလမ်းကိုဟင်တမ္မာတိဟိုတန်တန်ရောနမရောပေါ့နော်အယောင်ဆင်းနေတကွာလေအဲတမ္မာတိတိပို့ပြီးတော့ထင်ရှားလည်းထင်ရှားမလားဘူးလားဒီလောက်ထင်ရှားလာရင်ဟိုတီလာဘက်ကဟိုပို့ပြီးပို့ပြီးမဆင်ချင်နိုင်ဘူးလားအေးရဟောမက်ခင်တိတ်ခါသုံးပါဒီတိုင်းသွားနေမှာထင်တယ်ဟဲ့သဘောပေါက်ပါလားဟင် ဒါတမာရင်းမဲ့ခင်သုံးပါလို့အောင်နာနဲ့တပြိုင်နက်တည်းဟိုဘက်ကတွေပုံပြီးနေတာထင်တယ်ဟင်ဟိုမဲ့ခင်ရှိပါဖြစ်တဲ့အတွက်ဟောကလာတီပြီးနှစ်နှစ်ပြီးသုံးလိုက်လုပ်နေဖို့လိုသေးလားဟင်ရှစ်ခုပြီးအောင်လိုက်လုပ်ဖို့လိုသေးလားဟုတ်ကလားဟင်ဟင်ဒါဟိုတို့တို့ပြောနေတဲ့ဟိုမဲ့ခင်ရှိပါပါပဲဟင်တမာရီမဲ့ခင်တို့မှအလုံးအောင်အောင်လောက်ထင်တယ်ဟိဟင်ဒီလောက်ထိတို့ဖြစ်လာမယ် အဲ့တော့တို့တမာရနိမိတ်ဆိုတာပေါ်လာပြီထင်တယ်ဟဲ့တန်တန်နိမိတ်ဟုတ်ကလားဟင်သူ့ဒါလေဖန်းတန်းပြီးတော့မှထင်တယ်ဟဲ့ဟင်လေရဲ့နိမိတ်ကြီးလေသွားရနိမိတ်ပေါ်နေတာဒါတမာရနိမိတ်မဟုတ်ဘူးလားအဲအဲ့ဒီလေနိမိတ်ဒီဟိုနှခေါင်းနဲ့လေနဲ့တိုက်ခိုက်ရာကပေါ်လာတာထင်တယ်ဟဲ့ဒါရင်ရုပ်ကိုယ်သာပြုထင်တယ်ဟင်တို့သိခြင်းနဲ့ရုပ်ရဲ့ဖောက်ပြန်နှုတ်ကိုသိခြင်းသူ့ကြည့်ရမှာပဲဟင်ဟုတ်ကလားဟိုထင်းနဲ့ မီးနဲ့တိုက်ရင်မီးကုန်းပေါ်ဘူးလားအဲ့တော့မီးခိုးပေါ်လာရင်မီးခိုးနှုတ်နေရင်ထင်းမှာထင်းကြောက်ထင်းသွေးဖြစ်လို့ပဲအစီမရှိတဲ့ထင်းဖြစ်ရမှာဟုတ်ကလားဟိမီးခိုးမှာတော်တော်ရင့်နေရင်ဒီမှာအဟိုအဆိုးဖြစ်ရမယ်ဟုတ်ကလားဟိဟင်မီးခိုးကိုနှမ်းကြည့်လို့မဲနဲ့ပေါင်းနေရင်တော့ဒီမှာဘယ်နဲ့နေတော့ဟိထင်းမှာဟင်ဘိုးဘိုးကမှာပေါ့ဗျဟုတ်ကလားအစီပုံများနေရမှာပေါ့ဗျ ဟုတ်ကလားဗျာအဲ့တော့ဒီမိခိုးကိုကြည်တာနဲ့ထင်းကိုသွားကြည့်ဖို့လိုသေးသလားဟုတ်ကလားဗျာအဲ့တော့တို့ခန္ဓာဖြစ်ခြင်းနာဝအနေကြည့်လိုက်လို့လေနမိတ်တွေ့နေပြီဆိုရင်တို့ရုပ်ခန္ဓာဖြစ်ခြင်းမှာဘယ်လိုနေတယ်ကြည့်ဖို့လိုသေးလားတို့စိတ်ပြီးကိလေသာနဲ့ဝေးပြီးငြီးပြီးမနီမဝေးကြည့်ဖို့လိုသေးလားဗျာဒီမှာနမိတ်ကအယောင်ပြနေပြီလေဟုတ်ကလားဗျာဟင်ကိလေသာနဲ့ဟိုအလုံးနီးစပ်ပြီးတယ်ဆို မဲညစ်ညစ်ညစ်ပုတ်ပုတ်ဟုတ်ကလားလားဟင်ကိလေသာနဲ့တော်တော့နည်းနည်းလေးဝေးသွားပြီဆိုရင်ဟိုတိပဲ6မီးနေမှာပေါ့လေဝေယုံရ6မီးနေမှာပေါ့ဟင်ဖြူပဲအဖြူတဲ့ဘက်ကများလို့မတင်ဟဲ့ဟုတ်ကလားဗျာဟဲ့ဒီတိုင်းသွားနေမှာဟုတ်ကလားအဲဒုက္ခိလေသာမရှိတော့ဘူးအမှန်မှအမှတ်တို့ဟုတ်ကလားဗျဟင်ဘုရားတိလာမဲ့ခင်ကလည်းသင်ကျဲလာပြီမဟုတ်လားအဲ့လောက်ဖြစ်သွားလို့ရှိရင်တော့ ဟိုဘက်ကလေတတ္တိဖြစ်တဲ့အဝါပဲပြတော်မှာတယ်လေဟုတ်ကလားအဲလေတတ္တိအဝါပဲမဟုတ်ဘူးလားဟုတ်ကလားဗျဒါတောင်ဒီအောက်ညာနေမှာတော့တဏ္ဍနမိလည်းအမျိုးမျိုးဖြစ်ပါလေဦးမယ်အယောင်လည်းတမျိုးပြီးတမျိုးပြောင်းနေပါလေဦးမယ်ဘောင်းသောစိတ်ကလည်းမျောခုန်ခုန်လို့မို့ဟုတ်ကလားဟင်ညောင်းတဲ့တို့နဲ့ဘသူကညာလို့အာဟုတ်ကလားဟင်ဟင်နိုင်ညောင်းတဲ့ခုန်ပြရင်ဘသူပထမရမလို့ ဟာဟုတ်ကလားဗျာဟင်ဒိုင်းရင်ကိုမြောက်ရှုံယောဂီတွေလားဘယ်လိုပြောအောင်ဟင်မြောက်ရှုံယောဂီတွေလားဘယ်လိုပြောအောင်ပေါ့ဗျာမေးလို့ရအောင်ဟင်မြောက်ကတောင်ရှုံပေးရမယ်ယောဂီတွေလို့ပြောရမှာလားဘယ်လိုတော့မြောက်ရှုံယောဂီတွေလားဟုတ်ကလားဗျာခံနေလားဗျာခင်ဗျားတို့ဟာတော့ကမခံဘူးတဲ့ချိန်ကတော့တော့ဒီမှာဟုတ်ပါတယ်ဖရာကြီးလည်းလိုက်ကုန်ပြီဗျာဟင် ဟင်အရှိကတော့ဟုတ်ပါတယ်ကြီးလိုက်ကုန်ပြီဗျမြောက်ရှုံးတယ်ခင်ဗျားတို့တွေဟုတ်လားဟောမေးလို့ရဘူးငိမ့်ကုန်ပြီဟင်ဟောခင်ဗျာမခံလို့ထားပြောတာနေမှာပါဗျာခင်ဗျာလဲဟင်ဟင်ဟောမခံလို့ထားပြောတာနေမှာပါဗျာဟင်ဟင်အဲ့တော့ဒါတို့တမာရင်းမဲ့ခင်သုံးပါဒီတိုင်းသွားနေမှာထင်လေဟဲ့ဟင်တဲ့ဝိုင်းကြီးနဲ့မတူဘူးလားတူပါတယ်အဲဟော ဟိုတို့တမာရီမကင်သုံးအုပ်စုထင်တယ်ဟဲ့အဲသူတို့အလို့အောင်ရင်ဟိုပညာမကင်ထင်တယ်ဟဲ့ပညာမကင်အလို့အောင်ရင်သီလကဟောစင်ကြယ်တဲ့စင်ကြယ်လာမှာပဲမဟုတ်ဘူးလားအဲသီလစင်ကြယ်တော့ဒီကတမာရီကလည်းသူ့ကို လာပြီးတော့အတွေးနဲ့ဟိုအာယုံအပြည့်နဲ့မနှောက်ရှက်တော့တဲ့အတွက်ပူရွပူရွအလုပ်ကောင်းလာလိမ့်မယ်ထင်တယ်အဲဒီတိုင်းသွားလိမ့်မယ်ဟုတ်ကလားဗျအဲဒါတို့တမထထူထောင်ခဲ့တဲ့နေရာဟိုဘိန်းနဲ့ပြောလို့ရှိရင်တော့ ဟိုအကန့်၃ကန့်ဒေါက်၃ဒေါက်ပါတယ်ဘိန်းနဲ့တူဟုတ်ကလားဗျအဲဒေါက်၃ဒေါက်ပါတယ်ဘိန်းတစ်ဘိန်းတပတ်ပြည့်ဟို၃ဒေါက်ပြည့်မှာတပတ်ထင်တယ်၃ဒေါက်ပြည့်ရင်အေးအဲ့ဒီတိုင်းပဲဒီလက်သိခါပင်မက်ကင်ရှိပါမှာသိခါ၃ဒေါက်နဲ့ပဲသွားလိမ့်မယ်ဟုတ်ကလားဗျဒီလိုသွားလို့တို့ဒီတမာရင်းဝိတ်ပေါ်ပြီးတို့ပြောနေကြပါဗျရင်ကျက်ပြီးဟုတ်ကလားဗျဟင်ခင်ဗျားတို့မရင်ကျက်လဲကျုပ်ကတော့ရင်ကျက်လိုက်ပြီလေ ခင်ဗျားတို့ကရေးချက်ချင်းရေးချက်မရေးချင်းရေးဟုတ်ကလားကျုပ်ကျုပ်ဘက်ကတော့ရေးချက်လိုက်ပြီဗျာဟုတ်ကလားရေးချက်ပြီမဟုတ်ဘူးလားဟဲ့ဟဲ့ဟုတ်ဗျာတော်သေးတာပေါ့ဟိုဟိုမင်းလေဘေးလေယူဖြောင်းတော်ပေါ့ကိုပဲဗာပြစ်နေလို့ဟုတ်ကလားဗျာဟင်အဲ့ဒီကကြရင်တမ္မာဒိဋ္ဌိနဲ့ပြီးတော့ဘူးထင်တယ်ဟဲ့သင်္ကပ္ပပါတော့မယ်ဒါသမထနဲ့ဝိပဿနာပူးတဲ့နေရာထင်တယ်ဟဲ့ သို့မဟုတ်တမာတိမှပညာတို့ထင်တယ်ဟုတ်ကလားအဲ့ဒီခါကျသင်္ကပ္ပအာလိုလာပြီတမာဒိဋ္ဌိနဲ့မလုံလောက်ဟုတ်ကလားဘာဖြစ်လို့တော့တမထရဲ့အမြင်ဒီအဝေးကြီးသူပဲအနိကမမြင်နိုင်ဘူးအသေးစိတ်မမြင်နိုင်ဘူးအပြည့်အနာသာမမြင်နိုင်ဘူးဟုတ်ကလားဗျအဲ့တော့သင်္ကပ္ပအာကောင်းမှဟုတ်ကလားဗျဟင်အနိကမြင်ရမှာတင်တယ်ဟဲ့ ဒီလိုဆိုအပြစ်နာပါကောမတွေ့နိုင်ဘူးလားငါရှိမရှိမသိနိုင်ဘူးလားမြဲမမြဲကောကောမကောကောပိုင်မပိုင်ကောအဲဓာတ်တွေကိုသိကြရင်သင်္ကပ္ပအာအဲ့တော့ဒီသင်္ကပ္ပအာလိုချင်ရင်တို့ခုနတဲ့သက္ကခံပါခဲ့ပြီတင်နော်ဟင်ဝရိယတို့ပြပါဒီလိုတင်တယ်ဟင်တို့ဒီကြတော့ဝရိယတို့ပြပါဆိုဒီကအမှားခိုင်းထားတာယူဝရိယတို့ပြပါဆိုနှမျိုးဖြစ်နေမှာဆိုတတိလေးစိုက်ပေးပါတူတူပဲထင်တယ် ဒါလည်းဟိုသင်္ကပ္ပဖြစ်စေချင်လို့လေအနိကမြင်စေချင်လို့ဟုတ်ကလားအင်းဒါမို့အတိကပေးပါမတူတူပဲတင်လေဟုတ်ကလားပညာဘုံနဲ့သွားတဲ့ဆရာများတွေကြတော့အတိကပေးပါပြောလိမ့်မယ်တင်လေတို့ဝေဘူးဆရာတော်ဘုရားကြီးတို့တုံနေကြအတိုင်းဆိုရင်တဖြီးပဲတပီပဲတိနေသားမှာမတူတူပဲတင်လေဒါလည်းဒီသင်္ကပ္ပလေးလိုချင်တာလေသမာဓိထိနေတဲ့ယောဂီတို့ဟိုပညာဘုံကိုတက်တဲ့ခါမလုံလောက်လို့သဘောပေါက်ခလားသမထလောက်ကတော့ဒီ တမာဒိဋ္ဌိနဲ့လုံလောက်တယ်လေဟင်ဟုတ်ကလားဗျဝိပဿနာကြရင်တမာဒိဋ္ဌိနဲ့မလုံလောက်ဘူးသင်္ကပ္ပပါမှာဟင်ဒလသတိဒလသတိနေရာမှာထင်မလားဟုတ်ကလားဗျဒလသတိဒလသတိနေရာမယ်တို့တနည်းအားလည်းသူးတိုက်ထွာလေးကျင်းခဲ့တယ်ထင်တယ်ဟဲ့ဟင်အဲ့ဒီတုန်းကတို့ဖြစ်ခဲ့တဲ့စိတ်ကလေးလေငါရှိသမျှအတိတွေပြီးရှုွက်ထဲခြေစုံပြည့်ဝင်မယ်ဆိုတော့ဒီလိုဆုံးဖြတ်လိုက်တယ်ဒါလည်းအတိကအားပြောတာတယ်လေဟဲ့ သဘောပေါက်တယ်အဲ့တော့ယောဂီတို့ဒီနေရာရောက်တဲ့ယောဂီကဒီလိုလုံးမရပါလိမ့်မယ်ဟုတ်ကလားဗျအဲဒီလိုမလုပ်လို့ရှိရင်တော့အမြင်ဟာအမြင်နဲ့ပြီးသွားမယ်ရှေ့တို့တက်တိုင်မှာမလားထင်ရှားတဲ့ထင်ရှားအောင်ဆိုဖြစ်နိုင်မှာမလားမဖြစ်နိုင်ဘူးသဘောပေါက်ကြတယ်တို့လိုရမှာလေဒါတကယ်လိုရမှာလေပြောတာလေဟင်ယောဂီတို့သူ့ဆင်းတဲ့သူတကယ်လိုရမှာလေပြောတာပါဟင်ဘုရားရှင်ကိုတော်တိုင်ကလည်းဒီလိုလုတ်ခဲ့လို့ဒီလိုအောင်လို့ဒီလိုဟောထားကြတာမဟုတ်ဘူးလား ဟုတ်ကလားတို့ဒီလိုဒီလိုလိုရင်းနဲ့ဒီဘက်ကတမာရိမကင်သုံးပါးကဒီဘက်သမထဝိပဿနာဟုတ်ကလားဝိပဿနာသွားကိုခန္ဓာဖြစ်စဉ်ကိုအသေးစိတ်မွေနောက်ပြီးကြည့်တာပြောတာဒီနေ့ဒီနေရာမှာမက်ကင်ဖြစ်နေသုံးပြီဟုတ်ကလားကိုဘက်ကိုဖြစ်ပြမစအငိမ့်ဓာလို့ခေါ်တဲ့ယုံနာချုပ်ပြတ်တဲ့ဟိုဘက်တင်လေဟင်ဒီယုံနာဖြစ်ပြမြင်ရကယုံနာချုပ်ပြတ်တဲ့ချုပ်ပြတ်တဲ့နေရာရောက်အောင်ပါတယ် ချုပ်ပြတ်တယ်ဆိုတာအစွဲကင်းမှတယ်ဆွဲသိကင်းရင်ဆွဲရုပ်ဆွဲဖို့ဟိုတို့ဆွဲရုပ်လည်းကြတ်ထွက်သွားမှာပေါ့ဟုတ်ကလားဗျာအဲ့ဒီနေရာကြရင်သူကဟိုတည်ငြိမ်စွာနဲ့ပေါ့ဗျာဥပမာမဲ့ပထမလမ်းဆုံးဆိုပါတော့ဟုတ်ကလားငါဘွဲနဲ့တွေ့ရင်သူမတုံ့နှုတ်တော့တဲ့နေရာရောက်အောင်လုပ်ရမယ်ဟင်ဟင်အဲဒီနေရာကသူ့ဘက်ဟိုဘက်ကသူဆိုလို့ရှိရင်ဒါငါဘက်ပါပဲထင်တယ်ဒါအတ္တဒိဋ္ဌိထင်တယ် အဲဒီအာတဒိဋ္ဌိပြိုင်ပွဲနဲ့တွေ့ရင် तू မတုံမလုံနဲ့အဘယ်ပြိုင်ပွဲမှမဝင်တဲ့နေရာရောက်ရမယ်ဒီတော့မဲ့ခင်မဲ့ထင်တယ်ကိုကြမဲ့ကြရင်တမာတိဖြစ်ရမယ်ဒီမှာတမာတိမဲ့ခင်မဲ့ရှိသေးတယ်တမာတိရဲ့အခြေခံအစိတ်ပိုင်းထင်တယ်ကိုကြတမာတိဖြစ်ရမှာထင်တယ်ဟင်ဟုတ်ကလားဗျအဲ့တော့ဝိပဿနာတမာတိဖြစ်ရမဲ့တမာတိဖြစ်ရောက်မှအဲတို့အဲ့လိုတမာတိဖြစ်ရမှာထင်တယ်ဗျဟုတ်ကလားတို့ဒီဘက်ကဟိုပညာမဲ့ခင်ထင်တယ်ဟဲ့ ယုံနာဖြစ်ဖြစ်ပြီးမြင်နေတာဟုတ်ကလားအေးလုံးလို့ငွေလုံးလို့မြင်နေတာဒါယုံနာဖြစ်ဖြစ်ပဲမဟုတ်ဘူးလားအဲဒါပညာမကင်းနေတယ်ဟဲ့ဒါလေးကိုအမှန်မြင်ရကနေအတိကတော့မယ်ထင်တယ်တပတ်တပတ်ထင်ရှားတဲ့ထင်ရှားလာမယ်ဟုတ်ကလားသူ့တိုင်းမှာပဲကွဲပြီးမှတ်ချက်တင်းမှအမြင်ရှင်းပြီးဒါဝိပဿနာသွားမှာသူ့တိုက်အားတုံးရတော့မယ်ဟုတ်ကလားဗျာဘာဖြစ်လို့တော့အပေါ်ယံကြောကြည့်နေမရသေးဘူးအတွင်းကိုထိုးဖောက်ကြည့်နေမှာထိုးတွင်းပြီးကပေါ်မှာဟုတ်ဗျာ ဟုတ်ကလားထိုးဖောက်မှတတိယမပေးနိုင်ရင်ဟိုပညာမဲ့ခင်ကဘယ်လိုလုပ်ပြီးမှာလဲတော့ဟုတ်ကလားအဲ့တော့ပညာမဲ့ခင်အားကိုးရမှာလားတမာရီမဲ့ခင်အားကိုးရမှာလားဟုတ်တမာရီမဲ့ခင်မှာတတိပဲမဟုတ်လားဟင်ဟုတ်ကလားဗျအဲ့တော့သူကထိုးဖောက်ပြီးသူ့လိုက်အားကောင်းမှဟိုကထိုးသွင်းပြီးကတော့ကလိုက်ပြီးရမှာအဲ့တော့အတိအားကိုးမနေနဲ့အတိသွားဖုန်းကြီးတော့ကဖနက်ကင်မှာသူ့ငါသွားပြီးဟင်ကိုးွယ်မနေနဲ့ဟုတ်တယ်ဟင်မှတ်တော့ပဲပြီးပြီးမှာမဟုတ်လားဟုတ်ကလားဟင် ဟင်အဲ့တော့တို့ဒီသင်္ကပ္ပအားကောင်းနေမှအသေးစိတ်မြင်ရမှာထင်ဗျာဒါမက်ကင်မှာသွားတယ်ယုံနာဖြစ်ဖြစ်ဒီကိုအသေးစိတ်အသေးစိတ်မင်းကိုလာမယ်ဟုတ်ကလားဟိုကထိုးထွင်းပြလေးလေးဒီကထိုးထွင်းဒီကပြရလေးလေးထင်တယ်ဟိုကတမန်တော်မက်ကင်သုံးကထိုးဖောက်ပြီးအတွင်းသားကိုဟုတ်ကလားဒီပြနေတဲ့ပြချက်တရားဒါပညာတိထင်တယ်ဟိပညာတိမြုပ်မြုပ်ပြီးပရမတ်ကိုဖော်ထုတ်ပြလေးဟိုကထိုးထွင်းပြီးပြီးလေပြီးပြီးရင်ဟိုဘက်ကြလို့ မက်ကြတဲ့ခရီးဆုံးပြီဆိုလို့ရှိရင်ဒါတို့ပထမပခန်းတော်တာလေဟုတ်ကလားဟင်အဲ့ဒီခါကြရင်ငါမရှိသူမရှိဆိုတဲ့အတ္တဒိဋ္ဌိကျင်းစင်တဲ့အမြင်ကိုသူကတောင်းယူရလိမ့်မယ်ဟင်ဒါမဲ့တမာဒိဋ္ဌိတင်ဟဲ့ဟုတ်ကလားဟင်ငါလည်းရှိတော့သူလည်းမရှိဘူးဘာသာကတော့ငါလို့ပြောချင်ပြောမှာပဲလေဟုတ်ကလားသူ့တော့သူ့ဆွဲထဲမှာမရှိတော့ဘူးဟုတ်ကလားဗျာဒီလိုဆိုရင်ဒီဘက်ကသီလကောဒီမှာတော့ ဒုသရိုက်လေးပါဟိုမြုပ်တရေးပဲရှိသေးတယ်နဲ့ဟဲ့မဝင်တာရေးထင်တယ်မက်ကင်မာတိလားမက်ကင်မာလေဟိုဆုံးတဲ့နေရာကြရင် သူဒီငါဆိုတဲ့အစွဲကြောင့်သူဆိုတဲ့အစွဲကြောင့်ငင်းနေလေးမှလည်းမကြံသေးတော့ဘူးငင်းနေလေးမှလည်းမပြောတော့ဘူးငင်းနေလေးမှလည်းမလုပ်တော့ဘူးအဲ့ဒီတိလားရောက်အောင်ပဲအဲ့ဒါကိုတို့စာလို့သာသနာတွင်တိလားလို့ခေါ်ဒါမဲ့တိလားမဟုတ်ဘူးလားအခုဒီ၅ပါး၈ပါး၁၀ပါးကသာသနာပါတိလားအဲ့ဒီဖရာသာသနာကွယ်လေ ဟိုတို့တာမာရိဝနာဆိုတာအရိယာနတ်တွေကိုဆိုလို့သိအဲ့ဒီတာမာရိဝနာတွေနဲ့တန်ကိုယုံကြည်တဲ့သူတော်ကောင်းတွေကထိမ့်သိမ့်ထားတဲ့အတွက်တဲ့၅ပါးတို့၈ပါးတို့၁၀ပါးတို့သာသနာကွယ်လဲရှိရမှာလေဗျာတောင်တို့သာသနာ့ဘာသီလာခေါ်တယ်ဗျာသာသနာတွင်သီလာပါအဲ့ဒီလမ်းခရီးတစ်ခုဖုံးသွားတာပြောတာလေဟင်ဒီလိုဆိုရင်သူ့မှာမာနာတိပါဒအာမဘန်တွေလုတ်ဖွလို့သိလားမလုတ်တော့ဘူးထင်တယ်ဟင်ငါဘွဲကြောင့်ဖြစ်တဲ့အကျင့်ပေါ့လေ စိတ်နဲ့လည်းမကြံတော့ဘူးနှုတ်ကလည်းမကြောတော့ဘူးလက်နဲ့လည်းမကျွလွန်တော့ဘူးလေဟုတ်ကလားဗျဒါတဘောရတယ်လားဗျနိဗ္ဗာန်ဖြစ်အောင်ထင်တယ်အဲ့ဒါကြောင့်မှသာသနာတွင်သီလခေါ်တယ်ဟင်အင်းဒီသီလမဲ့ကျင်ပြီးအဲ့ဒီသီလကိုသွားကြည်စုပြုရမယ်ဟုတ်ကလားဒီကေနာကြသို့